မြတ်စွာဘုရားဟောထားတဲ့တရားတော်တွေဆိုတာမိဒိကနဲ့ဆိုရင်မိဒိကသုံးပုံပြည့်နေတာမိဒိကသုံးပုံတရားတော်တွေဥဒ္ဒဝီဝီအဘိဓမ္မာအဲဒီထဲမှာဝီဝီကတော့ယဟန်များအတွက်ပါပဲဒီနေ့တော့ညုံလောက်ပါပဲဒီလိုပြင်းနေရမလို့ပါ ဒီကမှာကလည်းပဲဘုဒ္ဓပွားရုံပါပဲဒီကမှာကလည်းရှင်းလို့ဖြစ်တာကလည်းများပါတယ်ဟောတယ်ကလည်းဒီကမှာကတော့တာဝိနာနာကြီးဟောတာပေါ့ဒီကနာနဲ့ကြီးကြာကြီးဟောတာအဲဒါဘုဒ္ဓဒေသနာတော်ဟာအရေးကြီးဆုံးပါပဲဒီလောကနဲ့ဆက်ရဘုဒ္ဓဒေသနာတော်ဟောတာဘုရားဒေသနာတော်ကတော့ သတ္တဝါတွေနားလဲလဲရမယ်ကျင်လဲကျင်နိုင်မယ်အဲဒီကိုးစားနဲ့ဟောတာသတ္တဝါတွေဒီလိုက်ပြီးဟောတာဒီတော့ကဉာဏ်နာနေတဲ့ပြိဋ္ဌာရဲ့အခြေအနေလည်းကြည့်ပြီးတော့ဟောတာလေဒီပြိဋ္ဌာထဲမှာဒီပုဂ္ဂိုလ်တရားကဒီလိုတရားဟောမှနားလည်မယ်ဆိုရင်အဲဒီပုဂ္ဂိုလ်တရားကိုအတွက်ဒီနဲ့တင့်လျော်တဲ့တရားကိုဟောတာပဲအများအတွက်တင့်လျော်လို့ရှိရင်အများအတွက်သူကဟောတယ် အဲဒီတော့ဟောထားတော့ဒါကတော့ဘတ်တော်ရီနားလဲလဲကျင်လဲကျင်နိုင်လဲသုဒ္ဓဒေသနာတော့ကျင့်မို့ရတယ်အဲဒီသုဒ္ဓဒေသနာတော်ထဲမှာလည်းအကျဉ်းထုံးလိုက်လို့ရှင်ပြည့်စရာကသီလရဲ့သမာဓိရဲ့ပညာရဲ့ဒီသုံးခုရှိရပါပဲအဲဒီလမှာယဟန်ဒီလဒီဒီလနှမျိုးရှိတယ်ယဟန်ဒီလကယဟန်တွေအတွက်ပဲလူဒီလကလူတွေအတွက် လူသီလကတော့အများအားအားဖြင့်ဆိုရင်၅ပါးသီလဟာအရေးကြီးဆုံးပါပဲ၅ပါးသီလဒီလိုလဲအာဇဝဓမ္မကသီလကြိုက်လို့အာဇဝဓမ္မကသီလဆောက်တည်တာလည်းရှိတယ်မဟာရှင်တော့၅ပါးသီလလည်းအာဇဝအာဇဝဓမ္မကသီလလိုပဲရှင်းရတာပါပဲအာဇဝဓမ္မကသီလဆောက်တည်တဲ့ပုဂ္ဂိုလ်လည်း၅ပါးသီလလိုအတူတူရှင်းရမှာပါပဲအဲဒီကြော့ထားဝေရမဟုတ်ပါဘူးဒီလိုပါပဲ အဲဒါ၅ပါးသီလဆိုတာကတော့မြတ်စွာဘုရားဟောတဲ့တရားတွေထဲမှာအများဆုံးဟောထားတာပါလို့သီလကမှာဆို၅ပါးသီလတွေဟောတာအဲဒီ၅ပါးသောသိက္ခာပုဒ်ပါဠိပါဒအရိနဒနာမနမိသဇာရအဲဒီကဉာဏ်ထုတ်တဲ့နေရာကဒီဘာဝါရဆိုတာထဲမှာဝစီကံတွေအကုန်လုံးပါဝင်သွားဒီဘာဝါရနဲ့ဒီဉာဏ်ဝစီကံတွေလည်းမိဘဝါရနဲ့ ကျင်းတာပဲညတယ်ဥဒဝါဒကဒီကြောင်လိုက်လို့ရှိရင်ဒီကနေဘုံကောင်းလုံးနေနေတာတော့ဒီကမြေရဆိုတာကတော့အတူတူမှာကလည်းမပေါ့အပါဝင်နေလဲအဲ့ဒါသိရမယ်ဥစ္စာရသော်ဘုရားကဒီသီလတွေကျင့်နေတာဟောတာဟောတာတဲ့အတိုင်းလိုက်နာပြီးတော့ကျင့်ရတယ် ရဏခြင်းပုဂ္ဂိုလ်တို့သည်သမတခါတေကောင်းမွန်စွာဟောကြားတော်ကောင်းမွန်စွာဟောတယ်ဘယ်သူဖြစ်ဖြစ်ဘုရားဟောကြားတဲ့တရားဟောရင်ကောင်းစွာဟောတယ်လို့ပြောကြမှာပဲလောကမှာဘာသာတရားတွေဆိုတာအများကြီးရှိတာပဲအခုပါပဲလေသူသူရတယ်ဆိုအဲဒီလိုပြီးတော့ဟောတာကြသူတို့နည်းနဲ့သူတို့အကောင်းနေကြည့်တဲ့ဆိုကြမှာပါပဲဒါပေမဲ့လို့ မြတ်စွာဘုရားဟောတဲ့အကောင်းကဘယ်လိုကောင်းတာတော့ဆိုရင်ကိုယ်တိုင်သိပြီးမှဟောတဲ့ဗျာမြတ်စွာဘုရားဟောတဲ့ဗျာကိုယ်တိုင်သိပြီးတော့ဟောတာကျမ်းပါတွေးဟောတာမဟုတ်လောကမှာဘာသာရေးတရားတို့ဒီတန်တို့အဲဒီလိုဥစ္စာတွေကပြည်တွင်ကြတာမှန်းဆပြီးတော့ပြည်တွင်ကြတာကိုမှန်ပါတယ်မှန်တယ်သိရှိမှာပေါ့အမှားတာတွေကများမှာပေါ့ ကိုယ်တိုင်တွေ့သိပြီးမှဟောလို့ရှိရင်တော့ဒါကတော့မမှားဘူးသေးမြတ်သေးမြတ်သေးဒီတဲ့ပုဂ္ဂိုလ်တွေကဒီသေးတွေသိကြသမ်းတာလို့ဒီယောဂါကိုကြောက်ရှင်နိုင်တယ်ဆိုတာသိကြတွေ့ပြီးမှဒီသေးကြီးအတိုင်းသေးပေါ်ပြီးသိကြည့်လို့ရှိရင်ဒါသိကြတာပေါ့ဒီလိုမျိုးပဲနဲ့မှန်းဆပြီးတော့ ယောဂဆိုတော့ဒါကဘယ်လိုသဘောဖြစ်နေတာပဲအပူလွန်နေတာအေးလွန်နေတာပဲစသည်ဖြင့်တွေးစားပြီးတော့ဒီသေးနေတော့တော်တော့ပဲဆိုရင်ဒါကတော့မှန်တယ်ရှိရင်ရှိတယ်မှားရင်လည်းမှားတယ်လို့အဲကိုယ်တိုင်လက်တွေ့ဖြစ်ပြီးတော့မှဆိုလို့ရှိရင်အဲဒီဆရာတော်ဒီလိုဆရာမှန်တာပဲအဲ့ဒါလိုပဲမြတ်စွာဘုရားတရားဟောတယ်ဆိုတာကကိုယ်တိုင်သိပြီးမှဟောတာကိုယ်တိုင်မသိဘဲနဲ့ ဒီလိုရှိရင်ဒီလိုဖြစ်တန်ရာဤဒီလိုရှိတန်ရာဤမှန်းစာပြီးဟောခဲ့တယ်တရားမဟုတ်ဘူးအဲကိုယ်တိုင်တွေ့ပြီးဟောတာတယ်တဲ့ဒီလားဆိုတာကျင့်ရမယ်ဒီလားမပြည့်လို့ဒီလားမပြည့်စုံလို့ဒီလားပြည့်လို့ရှိရင်ဘယ်လေးပါးကြောက်တတ်တယ်ဆိုတာမှန်းစာတာမဟုတ်ဘူးတကယ်ကြောက်တာတွေသိပြီးတော့ဟောတာလေဒီလားလုံညုံလို့ရှိရင် သုဂတိဘဝတွေအလိုရှိရဘဝရောက်နိုင်တယ်လူလောကဖြစ်ခြင်းလို့ရှိရင်လူလည်းဖြစ်နိုင်တာပဲလူလောကမှာလည်းပဲရင်းတို့တစ်ထေတို့ခတန်းကြတဲ့ပုဂ္ဂိုလ်မျိုးစားတွေလည်းဖြစ်နိုင်တာဒီခုကဘယ်လိုဆင်းရဲနေနေအောက်တန်းကြနေနေအဲညဉ့်ရတဲ့ဘဝတွေဖြစ်နိုင်တယ်ဆိုတာဘုရားဘုရားတွေသိနေမှာဟောထားကြတာအသေးစားပြီးဟောခဲ့တာမဟုတ်ဘူးနာပြည်တွေရောက်နိုင်တဲ့သတုမာရိဒါရိနာယာမတုဒ္ဒနိမာနတိသံဃာဝဒဝရီဆိုတဲ့နာပြည်၆ဓာတ်တွေအဲဒါတွေက မောဒဘာသာပြင်မဲ့မှာစေနတ်ပြည်တွေပါလိမ့်ကျဲမရှိပါဘူးသူကကောင်းနေတယ်တခုရှိတာနတ်ပြည်တွေမပြီးတာကိုသူကတရားဘာသာတွေမှာနတ်ပြည်တွေပါတယ်များများမရှိဘူးဘုရားဘာသာနတ်ပြည်တွေများနေတယ်ဆက်ပြများမှာပေါ့သူကပြီးတော့ဟောတာကမပြီးတဲ့ပုဂ္ဂိုလ်တွေကတော့နဲတာပေါ့ဒီလိုမှဆိုရင်ကဘာအကြောင်းသိမသိကြဘူးကဘာအကြောင်းသိမသိတော့ကဘာမှာ လူတွေဟာဘယ်လိုဘယ်လိုနေလဲဆိုတာတောင်းမကြည့်ဘူးလူတွေကတော့ဘာမှနိုင်ငံတွေကဘယ်လောက်ရှိလူမျိုးငယ်တွေကဘယ်လောက်ရှိလူတွေကဘယ်လောက်ရှိတယ်ဆိုတာလည်းသိနေတယ်ကိုယ်အနီးပါးတွေတော့သိကြတာပဲဒီသားတစ်ပါးတွေသိနေတော့အဲဒါဒီနေတာသူတို့ရဲ့ ရှိနိုင်တဲ့သွမ်းတတ်ပြီးနည်းနေလို့မသိတာမသိတာနောက်လိုက်တော့ခင်ပြင်တယ်အခုနေ့ခါကာလမှာဆိုရင်ဒါကဘာလို့မရောက်နိုင်တဲ့နေရာမရှိဘူးလို့ဆိုရမှာပါပဲဘုံကြောင်ရောဒီကြောင်ရောဒီကြောင်ရောအဲအာဂါသာကောင်းနေနေမှာရောနှာနေဆိုတော့သွားနေကြတာအဲဒီပါဝင်မိဘမှာဆိုလို့ရှိရင်အကုန်လုံးရောက်တာဒါကမှမရောက်နိုင်တဲ့နေရာတွေတော့သူတို့လည်းရှိသေးတယ်မရောက်နိုင်တဲ့နေရာတွေဒီ ဒီစေကြလာအတွင်းနေမဲ့သူ့ဂျူရီမသွားနိုင်တော့ဘယ်နဲ့မှမတတ်နိုင်ဘူးသူကဂျူရီကသွားမှတောင်းလေးအသွားကြံနေဒီနှစ်မကလည်းကြားနေတဲ့ဂျူရီကရှိနေတော့မသွားနိုင်ဘူးသူကတကယ်ရှိဟိုတခြားတခြားစေကြလာတွေကတော့မသွားနိုင်ပါဘူးဒါတွေကတော့ဘိုးတော်လည်းဒီပဝန်းကျင်အနီးပါအဘာနီကြီးပဝန်းကျင်တော့သူတို့ကနှောက်နှောက်အောင်သွားနေသွားနေတော့အဘာမြေကြီးနဲ့စပ်ပြီးတော့ နိုင်ငံတွေလူတွေအမျိုးမျိုးတွေအဲ့ဒါတွေသိရတာကိုမပွားနိုင်တဲ့လူတွေလည်းသိရတယ်စာတွေပါရေးထုတ်ကြတော့အဲဒီဟာတွေဒီလိုတွေလည်းသိတော့ဘုံလုံးကြောက်ကြည့်နေတယ်အပြီးရကျယ်ဝန်းအဲ့ဒါလိုပဲဘုရားသာသနာပြင်တဲ့ကပုဂ္ဂိုလ်တွေက ဘုံတွေအကြောင်းသူတို့မှသိတယ်မပြီးတော့သူတို့သိတာလေးတွေသူကလူနဲ့တိစ္ဆာနှစ်ခုရှိတယ်လို့သူတို့ကပြောသေးတာလေသူကဘယ်လောက်သိတာလဲအဲညဇာဘုရားကအကုန်လုံးသိတော့နာဘုံတွေဆိုတာအကုန်လုံးထုတ်တာအဒီနာထဲမှာလည်းအရှင်တန်းနေပြောကြပြီးရှိပါသေးတယ်ဒီလိုလည်းမဟုတ်ပါဘူးသူတို့မှရေဆိုရင်လည်းဒီလိုလည်းမဟုတ်ဘူးရှင်နေနေရှိပါသေးတယ်အဲဒီ နာပြည်သူဂတိဘဝတွေလည်းပဲဒီလားဆင်ပြေလို့ရှိရင်ရောက်နိုင်တယ်ဒီလားပြည်စုံတဲ့ပုဂ္ဂိုလ်ကဘယ်နေရာမစိုးတဲ့ရောက်နိုင်တယ်ဣဇတိဒိဋ္ဌိဒီလားဝတောစိတောပဏိတိဒီဒုက္ခတာဒိဋ္ဌိရဟန်းတို့ဒီလားဝတောဒီလားရှိတော်ပုဂ္ဂိုလ်စိတောပဏိတိစိတ်ကိုထားခြင်းသိညွတ်ခြင်း သူတောင်းရင်းသည်အိဇတိပြည့်စုံအားကြောင့်လို့ဝိတုဒ္ဒကစင်ကြဲနေလို့ဒီကရှိတဲ့ပုဂ္ဂိုလ်စင်ကြဲနေတဲ့အတွက်အလိုရှိရရနိုင်တယ်အလိုရှိတဲ့ဘဝမျိုးဖြစ်နိုင်တယ်ဒါလည်းဆိုရဟောတာတွေးဟောတာမဟုတ်ဘူးဒါပြီးပြီးတော့ဟောတာဒီလားစင်ကြဲတဲ့ပုဂ္ဂိုလ်ဒီလားရင်ခံပြီးတော့ မထဘာဝနာအားထုတ်လို့ရှိရင်ဒီမှာလောကကြီးလည်းရောက်နိုင်တာပဲ။ရသော်ရလက်တဲ့တုန်းကဗဉ္ဇာနိဆိုတဲ့ပုံနာကြီးဆိုတော့ကသူကဒီလားတွေပါလေကောင်းတော့မယုံတဲ့လက္ခဏာမရှိပါဘူးသူကသမာဓိပုဂ္ဂိယနဲ့ရင်းနှီးနေတဲ့သမာဓိပုဂ္ဂိယဩဝါဒပြီးတော့မှသူကလောကမှာလောကကြီးကဆိုတော့ လောနိကနာတွေပြုရတယ်အကြောင်းမလို့မဆောင်တာလို့ဒါရီတော်ကြီးဒီတိုင်းဉာဏ်ကြီးအစကြီးတွေကအကြောင်းတိုင်းဘူးဆိုပြီးတော့သူကသင်ပြီးသေးဒါရီဘုရားဩဝါဒပေးပါတယ်အကြောင်းမူတွေပြုလို့ဒီနောက်တစ်နေ့ကျတော့ကိုကျော်တဲ့ခါမှာတဲ့တရားတွေကလာပြီးတော့ခါမမဟုတ်ဘူးတဲ့ဒါရီရဲ့အတွက်နဲ့ကိုမကောင်းမှုတွေပြုလို့မတော်ဘူးဆိုပြီးသင်ဩဝါဒပေးနောက်ဒီစမှာနေကြတာအနန္တမှာတော့ဒါရီဘုရားတော်ဒီဩဝါဒပေး ဒီအနိစ္စကကလေးပါပဲအပေလေးပုံနဲ့လူဘုံဆိုရင်ဘယ်ဟာကောင်းတော့လူဘုံကောင်းတယ်လူဘုံစစ်စစ်စစ်မြောက်အောင်မရလို့ကြာလူဘုံကောင်းလူဘုံနဲ့သတုမာရေဆိုဘယ်ဟာကောင်းတော့သတုမာရေကောင်းတယ်သတုမာရေသာဝိနလာဝိနလည်းရာမရာမလည်းတိကျတိကျနာနာရတိဒီမှာလည်းပြပရမတဝဇဝရီဘုံနဲ့ဆင်းတဲ့ဆင်းကောင်းမှုတွေ မေးတော့ဒီကောင်းတာတွေသဘောကျ။ဒါနဲ့ဝိသဝရီနဲ့ဓမ္မဘောဆိုရင်ဘယ်ဟာကောင်းတော့ဆိုတော့ဒီနားတွေမှာဇမနာလူကြီးတွေကဇမနာတွေမှာသူတို့မှာကောင်းဆုံးနဲ့နိဗ္ဗာန်သဘောရှိတာကိုဒီလည်းကောင်းတာမရှိ။အနာအယဝန်တာနဲ့ဇမလောကအကြောင်းဟောပါကလားဗျာဟုတ်တယ်ဇမလောကအကြောင်းအဲဒီကငါဇမလောကရောက်စီရတဲ့အချင်းဟောမယ်ဆိုပြီးတော့ဇမဇူရိယလေးပါဟောတယ် မေတ္တာကရုဏာမုဒိတာဥပိ္ပခာအဲဒီပွားရမယ်မေတ္တာဘာဝနာရလေးမျက်နှာမှာရှိတဲ့သတ္တဝါတွေလက်ရှိမျက်နှာမှာရှိတဲ့သတ္တဝါတွေလက်ရှိမျက်နှာမှာရှိတဲ့သတ္တဝါတွေအားလုံးသံသာပါစေလို့မေတ္တာဘာဝနာပွားရမယ်ကရုဏာနဲ့လည်းသနာရမယ်ဒီလိုပဲမုဒိတာနဲ့လည်းပဲအမှန်လေးလည်းပြည့်ချမ်းသာနဲ့ချမ်းသာကိုကြပါစေလို့ဝမ်းမြောက်ဝမ်းသာပွားများရမယ်ဥပိ္ပခာနဲ့လည်းပဲ လေးလေးစုပြီးမြင်ရမယ်ဆိုပြီးတော့မေတ္တာကရုဏာမုဒိတာကိုနောက်ရတာတရားလေးပါဟောတယ်အဲဒီတော့ဟောပြီးတော့ဒီလောက်တော်ပါပြီဆိုပြီးတော့ဒီမာရီဘုရားကကြွလာဒီမာရီဘုရားကကြွလာတယ်မကြခင်နဲ့ကြောင်းတော်မြောက်သေးဘူးမှသေးတာပဲပြီးတော့ဒီမာဒီမာလောကရောက်ကြတယ်ဟောင်းကြောက်နာလေးကိုရောက်နေတယ် ကျူးတဲ့ပုဂ္ဂိုလ်ကြီးကဒါကသူကရတယ်လို့ခါတယ်မေတ္တာပါအဲဒါကဒီလားအခြေခံပြီးတော့သူကတော့စောစောကတော့ဒီလားမသိကြပါဘူးအဲဒီအဲဒီခဏတော့သိကြမှာမဟုတ်ဘူးတရားတွေပေါင်းရတော့မှလည်းအဲဒီကနေသိကြတော့ဒီလားအခြေခံပြီးတော့ဉာဏ်ရစဉ်နိုင်ရသမထဘာဝနာအားထုတ်လို့ရှိရင်ဉာဏ်ရမြမတူတယ်ကြောင်းနိုင်တယ်ဆိုတော့မြတ်စွာဘုရားဟောတာအဲအတွေးနဲ့ဟောတာမဟုတ်ဘူးသိကြည့်ရဟောတာလည်း ဗမာတဲ့ကလေးကောင်းစွာဟောထားတဲ့တရားကောင်းစွာဟောထားတဲ့သီလအကျင့်ကိုကျင့်တယ်ဒါကလည်းမာရီသိကျင်နေတဲ့နာဝတိတာကိုကျင့်သုံးကြတာမြတ်စွာဘုရားဟောတဲ့တရားဤပဲအခုရင်းနဲ့ဥပုံနေတယ်မှာဒီကြီးနေတယ်မှာဥပုဒ်ရင်းတရားတွေဆောက်ကြည့်ကြမြတ်စွာဘုရားဟောတဲ့တရားနဲ့ဤပဲဓမ္မယောဂီတွေဆိုလို့ရှိရင်အများအားဖြင့် ဒီပါးဒီလောက်ဆောက်ကြည့်ကြရတယ်။ဒါတော့ဒီရဟန်းများလည်းပြည့်နေနေရတော့ဒီလောက်ပြည့်တယ်။ဘုရားလည်းဒီလောက်ပြည့်တယ်။အဲ့ဒါလက်စွာပြဟောတော်မူတဲ့တရားတော်အတိုင်းပြည့်နေတာတဲ့။ပြည့်နေလို့ရှိရင်ဘာကျိုးရအောင်လဲဆိုတော့ဒီမင်းနဲ့ပဲလွန်မြောက်မယ်တဲ့ဒီနေ့နဲ့တော့ဒီမင်းနဲ့ပဲမလားမလွန်မြောက်ဘူးမလွန်မြောက်ဘူး တဘောပြန်ပြည့်ပြည်ရနာတဘောပြန်ပြည့်ပြည်ရနာရှိရပြည်ရဘဝသေးနေလာတဲ့အသက်ရှိတာဒီကားတော့ပဲကွာဒီတော့ပြည်ရတာအဲဒါရဟောတဲ့တရားတော်ရင်ကျင့်လို့ရှိရင်ဒီနေ့နဲ့ပဲလွန်မြောက်နိုင်တယ်ဒီလားသက်သက်နဲ့လွန်မြောက်ပါမလားဒီလားသက်သက်နဲ့လွန်မြောက်ဘူးဒီလားအခြေခံပြီးတော့သမာဓိဘာဝနာကျင့်ကျင့်ဖို့သမာဓိဘာဝနာကျင့်ကျင့်လို့ရှိရင်ဒီမှာပြောတဲ့ဓမ္မကြီးကိုရောက်အသက်ရှိရတယ်ဒီဘာနဲ့ရှိရတယ်ဒီအပြီးဝေးလို့တော့ဗာမလဲ သင်္နေနေတယ်တော့မနှောမြောက်သေးဘူးဝိပဿနာဘာဝနာတရားအထုပ်တဲ့ဝိပဿနာဘာဝနာတရားဆိုဒီမှာအထုပ်ကြတာပဲအပြီးကံဒေသနာတော်နဲ့အညီအရိယာဘုလေးပါးနဲ့အပြည့်ပြည့်ဘာ၆ပါးကစိတ်တိုင်းစိတ်တိုင်းဉာဏ်နဲ့စိတ်စိတ်တိုင်းဉာဏ်နဲ့တိုက်ပြီးသူ့နေရာဝိပဿနာတရားပဲစိတ်တိုင်းဉာဏ်နဲ့စိတ်ဧကယုံနာနဲ့မရှိရင်မသိဘူးမသိရင်ဝိဇ္ဇာပဲ ဝိဇ္ဇာပြတော့ဝိဇ္ဇာပြချက်သင်္ခါရသင်္ခါရတိကျဝိညာဏစသည်ပြုရသမုပ္ပါဒဲနဲ့ဘဝတည်ဖြစ်တာပြုလို့ရှိရင်ရှိနေတဲ့အာယုံမှန်တိုင်းဒီမှန်တိုင်းပြုလို့ရှိရင်ဝိဇ္ဇာသင်္ခါရရင်ထုတ်တာပဲအဝိဇ္ဇာဆိုရင်သင်္ခါရဆိုသင်္ခါရဆိုရင်ဝိညာဉ်နာယကနာသလဝေဒနာပြုရသမုပ္ပါဒဲပြတာပဲဒါရုံနဲ့စပ်ပြီးတော့ပြတယ်ရှိရင်မရှိတဲ့အာယုံတွေကြံနေတယ်ဝိပဿနာရှိတိုင်းရှိတိုင်းကြနေတာပဲ ဝိပဿနာဉာဏ်ကျင့်တာပြည့်စုံတဲ့အခါကာလကြာရိယာမဲ့ရောက်ရိယာမဲ့ကလည်းသောတာပတိမဲ့ဆိုသောတာပတိမဲ့လောက်ကိုကျက်တာပေါ့။ဒီလေးပါးရောက်မဲ့ဒီပါရိကနေကျင်းသွား။ဘုံဘဝတဲ့ကိုလုံးပြီးဖြစ်မဲ့ဒီဝနာဘာသူဒီဘဝမှာလည်းအများဆုံးခုနဘဝတဲ့ခုနဘဝတဲ့ကိုလုံးပြီးဖြစ်မဲ့ဒီလိုတာတွေကနေကျင်းတော့အဲ့ဒါကိုပြီးတော့နောက်သရဂံရသရဂံရောက်နေတဲ့ဒါကဘယ်လိုရှိနေတော့ကာမဘဝ စစ်စင်နဲ့ကိလေသာတွေကလည်းပုံငင်းအာတမဲ့ရောက်တဲ့ခါကျတော့ဘယ်ဘဝမှာပြည့်တော့ဘဝကိုဖြစ်စေနိုင်တဲ့ကိလေသာတွေကလည်းအကုန်လုံးငြင်းနေအဲဒါလက်တော်ကြီးကဟောတာလေသာသနာတရားအတိုင်းကိုပြင်းမယ်လေးပါးကိုလေးပါးရောက်မြဲတာတည်းငြင်းတယ်လို့ဟောတာဒါကအကျွေးနဲ့ဟောတာမဟုတ်ဘူးကိုယ်တိုင်သိပြီးမှဟောတဲ့တရားတဲ့ဓမ္မတက္ကသိကောင်းစွာဟောထားတဲ့တရားပဲ အဲဒီကောင်းစွာဟောထားတဲ့တရားအတိုင်းရှိဒီမှာသတိဉာဏ်တရားတွေအားထုတ်ကြရတာဝေဒနာခြင်းပုဂ္ဂိုလ်တော်သည်သမာဓိထားတဲ့မြတ်စွာဘုရားကိုယ်တော်တိုင်ပြီးဒီမှာကောင်းမွန်စွာဟောကြားအပ်တော်ဒီတရားတော်၌ဓမ္မနုဒီနောတရားတော်တို့ဆင်လိုက်၍ပြညာကုန်ဘုရားဟောတော်မူတဲ့ဒေသနာတော်နဲ့အနည်းဒီလာကိုရှင်းတယ် မာရီကြီးရတဲ့ထိုက်ကြီးရတဲ့ဥစ္စာကမထဘာဝနာအားထုတ်တဲ့ညာဘာဝနာတွေဝိပဿနာတွေလွား၆ပါးဒီတိုင်းဒီတိုင်းနဲ့ပြုရတာဆိုရင်မိစ္ဆာဒုက္ခနာတအတိအောင်ပြုနေတယ်။ဘုရားဟောတော်မူတဲ့အတိုင်းကျင့်တာအားထုတ်နေတာပဲ။အမှန်ကောင်းတဲ့တရားတွေ။ဒါလည်းကျင့်တဲ့ပုဂ္ဂိုလ်တွေကဒေသနာပါရမေတ္တံဒီမိစ္ဆူရိယံပုဒ္ဒရံဒေသနာထိုပုဂ္ဂိုလ်တို့သည်ဒေသနာတို့မြတ်စွာဘုရားဟောသည့်အတိုင်း ကောင်းမွန်စွာကျင့်ကြံကြသောထိုပုဂ္ဂိုလ်တို့သည်သူတို့တရားလုံးနိုင်ကြသောမြစ်စီရန်ပင်မင်းနေတယ်ကိုပြိတ္တဝါဆိုလိုညကိုမြည်နေပင်မင်းနေတယ်ပြောလုံးနဲ့ပင်မင်းနေတယ်ဆိုတာပါတော့ဘုံအားဖြင့်30ဘုံအားပင်မင်းနေတယ်လေနေပဲလည်းနေရင်ပြရမှာမပြခြင်းတော့မရဘူးဒီမှာသဘာဝဓမ္မနဲ့ပြောလို့ရှိရင်ခန္ဓာ၅ပါးတွေဟာပင်မင်းနေတယ်လေ န္ဓာ၅ပါးရှိရင်တရားမှာပဲခန္ဓာတစ်ပါးရှိတဲ့ဘုံခန္ဓာ၄ပါးရှိတဲ့ဘုံခန္ဓာ၅ပါးရှိတဲ့ဘုံဟိုလူဘုံကခန္ဓာ၅ပါးနဲ့ဘုရုမာရဲ့ဒါဝိနာစသည်နတ်တိသတ္တကလည်းခန္ဓာ၅ပါးနဲ့ဓမ္မဘုံတွေကလည်းအဲပထမဇံဘုံဒုတိယဇံဘုံတတိယဇံဘုံခန္ဓာ၅ပါးရှိတယ်သရုပ်ဇံဘုံနဲ့မှာတော့ခန္ဓာ၅ပါးရှိတယ် ဇမားလည်းရှိတယ်ခန္ဓာတစ်ပါးလည်းရုပ်ခန္ဓာဖြစ်တဲ့သီလဆိုပြီးဒီလိုပုံနဲ့လည်းရှိပါတယ်အဲခန္ဓာ၅ပါးရှိတဲ့နေပယ်ကြီးခန္ဓာ၅ပါးအပင်မင်းကြီးနေပယ်ပဲခန္ဓာ၅ပါးဖြစ်တတ်ဖြစ်တတ်တဲ့သဘောတွေကိုဖြစ်တတ်ဖြစ်တတ်တဲ့သဘောတွေကြည့်ရမှာမပြည့်လို့မပြည့်ဘူးအင်းဆောက်လို့ရှိရင်အင်းဆောက်တဲ့ပစ္စည်းကသူကပြည့်နိုင်တဲ့ပစ္စည်းတွေဆိုတော့ဒီနေ့ကျပြည့်တာပဲအပြည့်တော့မပြည့်သေးဘူးလှရကောင်းနေတာ ဆိုင်ငါရင်တော့ဒီကြီးကြီးကဒါနဲ့လို့ဒီချိန်ကြတော့ဘလောက်ကောင်းကောင်းပြည့်တာပါပဲမြတ်စွာဘုရားလည်းတရားနာကောင်းတဲ့သောက်ဝူကြီးတရားကျောင်းတော်ကြီးတွေဘာမှမရှိတော့ဘူးသာနာတော်ကြတော့မရဘူးပြည့်ကုန်တာပဲအဲလူခန္ဓာကိုခန္ဓာ၅ပါးတွေဆိုတာကတော့ဘာမှဆိုင်တာမဟုတ်ဘူးဘဝဖြစ်ပြီးရင်အနစ်ကြရင်ဘုံဘုံလဲအောင်ဘုံလုံးကြည့်ရ အဲဒီဒီနေ့မြောက်သေးပြန်လည်းပဲခြေလိုက်ခြေလိုက်တော့ပြည့်နေတာပါမပြတ်ပြည့်နေတာပါဒီဘာဝနာရှိတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတွေသိအောင်အားထုတ်ရတာဒီလည်းသိနေတာတကယ်ရှင်းတကယ်သိတာနာပြည်လောကခန္ဓာ၅ပါးနဲ့ဒီတိုင်းပဲဖြစ်ပြနေတာဗြဟ္မာခန္ဓာ၅ပါးနဲ့ဒီတိုင်းပဲဘုနာသင်္ကေတဆိုတာယုတ်ခန္ဓာတစ်ပါးရဲ့ရှိရဒီကတော့စစ်တုံးတို့ဒီသားယုတ်တို့ကြောက်ယုတ်တို့ဘာတို့တို့ကအယူကြီးတို့ကအမြင်နဲ့ဒီဘာမှမမြင် အဲနဲ့ဒုက္ခနာတွေလည်းပဲအပြေအောင်ကြောင်းလဲတော့ပြည့်နေတာနောက်ဆုံးကြလို့ရှိရင်ကဘာ900ပဲဆိုတယ်ကဘာ900ဆိုတဲ့ခါကျတော့အဲဒီခဏလုံးလုံးပြည့်သွားရဒီရတော့ကအဲသိကြည့်တဲ့ဘဝပြန်ရောက်လာသာသိနေပြီးပြောနေတယ်ကသိကြည့်တဲ့ဘဝပြန်ရောက်လာဒီဘဝနောက်နောက်ဘဝပြန်ရောက်ပြန်ရောက်လာတော့ဘာအထူးတုံးပြန်ရောက်လာတော့မထူးပါဘူးနောက်အာယုဘဂုံတွေဆိုတာရှိတယ် ရုပ်မရှိဘူးစိတ်ကြီးတဲ့ရှိနေတဲ့ပုံတွေခန္ဓာ၄ပါးရှိတယ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုခန္ဓာ၄ပါးရှိအဲဒါတွေကလည်းဖြစ်ပြနေတာအဲကြောင့်ခန္ဓာ၄ပါးရှိတဲ့ပုံကမြမာတွေလည်းပဲသေးတာပဲပုထုရှင်ပုဂ္ဂိုလ်တွေအဲဒီကြောင့်ရင်ဒီနေ့ကြာရင်တတန်းကုန်တဲ့ခါကျပြန်လာမှာပဲရသော်ရလက်တဲ့တုန်းကအလာရတို့ဥဒကတို့ဆိုတာရှိတယ်ဒါမှဥဒကရဲ့ဆက်ကြတာမှာအလာရဆိုတာ အာယုပဇံ၄ပါးတဲ့တတိယမြောက်ပြည့်တဲ့ဇံကိုရအာဒီပညာဇံအဲဒီပညာကိုနေတဲ့ခါအဲဒီပညာကိုရောက်သွားစိတ်ကြည့်ရတယ်အတ္တန်ကဘယ်လောက်ကြီးတုန်းဆိုကဘာပေါင်း60အဲကဘာပေါင်း6000ကြီးတယ်ကဘာပေါင်း6000 သက်ကရဲ့ဆရာကြီးရာမနဲ့ဥဒကတို့ကလည်းနေဝပညာကံတိုင်ရရဲ့ဒီတဲ့ခါကျတော့နေဝပညာပုံရောက်တော့သိကြည့်တယ်လေမြင်ကုန်တယ်အဲဒီမှာသဘာဝစစ်ကောင်းနေတော့သိကြည့်ရတယ်ဆိုရယ်ဒါကြရင်လည်းဆိုပြတရားမဟုတ်ရင်ပြီးကုန်လို့တရားထုလည်းမရလည်းရဘူးအဲဒီရောက်တယ်နည်းမှလည်းမတတ်နိုင်ဆရာလည်းသွားတရားဟောလို့ဒီလိုကကိုယ်လည်းမရှိနားလည်းမရှိဘာလည်းမရှိတော့တရားဟောတော့မပြီးဘူး အဲနောက်သူကတက်တန်းကုန်တဲ့ခါကျသေးမှာပဲပြေလို့ရှိရင်လူကြီးပြန်ရောက်လာမှာလူပြန်ဖြစ်မှာလူပြန်ရတော့ဘာသူလေးတော့ဘာမသူသူများလို့ပဲအဲဒါသူတော်ကောင်းတဲ့ပေါင်းသိမိရင်လည်းကုသိုလ်တွေပွားမှာပဲသူရုပ်မှနဲ့ပေါင်းသိမိလို့ရှိရင်လည်းအကုသိုလ်တွေပွားမှာပဲအကုသိုလ်တွေပွားပဲဒီပါလေကြံ့နေနေတာပဲအဲဒါရှင်မင်းရဲ့ပဲထဲမှာဖြစ်တော့ ဒီနေ့ကျသိရတာပဲအခုအဲ့ဒီဒီနေ့နဲ့တကကျော်လွန်အောင်ဆိုပြီးတော့အားထုတ်ကြတာကျော်လွန်နိုင်ဘူးတဲ့အဲ့ဒီအလာရဥဒကရာမတို့ဆိုတာတွေကဒီနေ့နဲ့တကကျော်လွန်အောင်ဆိုပြီးတော့အားထုတ်ကြတာပဲသူရတဲ့တရားဒီနေ့နဲ့ပဲသင်နဲ့အောင်းနေပြီးတော့အဲ့ဒါတော့ပြန်အားထုတ်ကြတယ်ဒါဒီနေ့ကျသိရတော့လေဒီနေ့နဲ့လည်းဇွန်နိုင်ခဲ့တယ် ကုသိုလ်ကံလွန်နိုင်လဲတော့မေကုသိုလ်ရပြိမိတ်နေတဲ့ကိုသရိုက်တော်ကကျော်လွန်ကြပြီး၍မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသီလသမာဓိပညာအကျင့်ကိုပြည့်စုံအောင်ကျင့်တဲ့ပုဂ္ဂိုလ်ကပြိမိတ်နေတဲ့ကျော်လွန်သွားပါလိမ့်မယ်ကျော်လွန်ပြီးတော့ဘယ်ရောက်ပါတာဟိုဘက်ကရောက်တယ်လေတော့မြည့်တော့အဲဒီကြောင့်ပြဲနေလို့ကျင်ဟိုဘက်သွားဖို့ရခဲရင် ဒီထဲမှာဘေးရတယ်ရှိနေဟိုဘက်ကြောင့်ဘေးရခြင်းနဲ့သိသွားခြင်းနဲ့လားပေါ့ကွာဒါပေမဲ့လို့သာမန်ပုဂ္ဂိုလ်တွေမသွားနိုင်ဘူးဒီကုသတဲ့ပုဂ္ဂိုလ်တွေလည်းဒီကုသွားရင်ရောက်ဒီကုမရတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြင်နဲ့ခေါင်းနဲ့ဒီမှာကွာအဲဟိုဘက်ကရောက်လို့ရှိရင်တော့ဒီဘက်ကမှဘေးရတယ်ရှိနေတယ်ဟိုဘက်ကမှဘေးရမရှိဘူးဆိုပြီးအဲဒီသဘောမျိုးပါမြတ်စွာဘုရားအနန္တ၅ပါး ရှိနေတာဒီမိတ်နယ်ပယ်ထဲမှာဒီမိတ်နယ်ပယ်ကကြော်လွန်သွားလို့ရှိရင်ဟိုဘက်မှာဒီမိတ်နယ်ပယ်ကိုခန္ဓာ၅ပါးမရှိခန္ဓာ၅ပါးတွေလုံးဝချုပ်ငင်းနေတယ်လည်းပေါ့ဟိုဘက်ဆိုတော့ဝေကြီးမဟုတ်ပါဘူးအဲဒါနာပုဂ္ဂိုလ်တွေပြိဋိဘာဆောင်တယ်ဆိုရင်လက်ရှိဖြစ်တဲ့ခန္ဓာတွေချုပ်ငင်းပြည့်စည်သွားတဲ့နောက်ဘဝခန္ဓာအတိတ်တွေသူဆင်းနေတာဟိုဘက်ရောက်တာပဲဒီနေ့ကခုံသွားတာမဟုတ်ပါဘူးဒီမှာယုံနာခန္ဓာအဟောင်းနေဆင်းနေတာယုံနာခန္ဓာအတိတ်တွေသူဆင်းရဆဲသွားလို့ရှိရင် ဒါတင်နေနေတယ်လုံရောက်တာပဲအဲဒါအာဒမေအရာတူရောက်တဲ့ခါကလာကိလေသာတွေအကုန်ကျင်းတော့လက်ရှိဖြစ်တဲ့ခန္ဓာတွေသုံငိမ့်သွားတဲ့အချိန်မှာကိလေသာမရှိကာမရှိတော့ဘဝတည်ယုံနာခန္ဓာတွေအစ်နဲ့ဖြစ်တာဘုရားကရောက်လာတယ်ဒီပါဠိတွေကနည်းနည်းကဆံသွားပြီလို့ဆိုရတယ်ဘုရားကရောက်တယ်အဲဒီဘုရားကရောက်ကြပါလိမ့်မယ်အခု မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းတိုင်းနာပြီးတော့သီလကျင့်တွေပညာနဲ့သမာဓိလက်ထိုက်ကြရလို့ရပညာနဲ့ပညာနဲ့ဥပဒနာတွေလက်ဆွမ်းနေတဲ့ပညာအထုတ်ကြတဲ့အဲလိုကျင့်တာသင်္မင်းနဲ့ပဲလွန်မြောက်ပြီးတော့သင်ချင်းကျင့်ရဖြစ်တဲ့ဘုရားတာနိဗ္ဗာန်ရောက်ဖို့ရတယ်ပဲအနန္တတရားကောင်းတယ်ဘဝရတယ်ဒီတရားတွေအထုတ်ရတယ်အနန္တတရားကောင်းတယ်

ကုတုတရံကူးမြောက်ခြင်းပြောလုံးခြင်းငါထိရင်လာစွာတော့မြစ်ရိယံသိမ့်နေတယ်ဆိုတော့ဘုံလုံးဆက်ဖြစ်အနာ၅ပါးရည်တော့ေတေကိုသရိတဝါကျော်လွန်ရသရိတဝါကျော်လွန်ရကုန်ပြီပါရံကြည်ချင်းကျင်ရာဟိုမှာပဲကောင်းတဲ့ဘောတိတော်နိဗ္ဗာန်ကိုဒီတန်ကြီးမကျွတ်မတော်ဆက်ရောက်ကြပြီဘုရားကမြတ်စွာဘုရားဟောတဲ့ ရားနဲ့တရားကိုယ်တွေလည်းဒီရောက်ကိုရာတွေပါပဲဒါကြောင့်ငါတို့ကမြတ်စွာဘုရားဟောတော်မူတဲ့အတိုင်းဒီချင်းကင်းရတဲ့နိဗ္ဗာန်ရောက်ကိုရာလမ်းမှန်နေလို့ကျင့်နေရတာပဲလို့အာမေဝမ်းမြောက်ဝမ်းသာကြည်ပြီးတော့တန်နိုင်တဲ့မြတ်တို့ရဲ့ပွားများကြိုးစားအထုကြအမေကြိုးစားအထုခြင်းမျိုးတို့လိုပြတော့မညာပညာဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ဥပ္ပံရပါစေ။ သာ